ပုရောတော်တော်ရွာမယ်နဲ့တူတယ်တော်တော်အိုက်တာအဲဒါမိုးမမိခင်ပြန်ရအောင်တရားတူတူတုတ်တုတ်ခေါ်မှာပဲနော်ဒီကနေ့သာသနာတော်နှစ်2552ခုနှစ် မြန်မာနှစ်1369ခုနှစ်တရင်ကျွလာဇန်8ရက်ခရစ်နှစ်2009ခုနှစ်အောက်တိုဘာလ19ရက်နေ့ညနေ3နာရီနဲ့15မိနစ်မှာဘုန်းကြီးတို့တရားဝဲစသည်ယောဂီများ တရားအထုတ်တဲ့အခါမှာသမထဘာဝနာဝိပဿနာဘာဝနာလို့နှမျိုးအထုတ်ကြသမထဘာဝနာကတော့စိတ်တည်ငြိမ်မှုတမာရိရအောင်အထုတ်တာအဲ့ဒီစိတ်တည်ငြိမ်မှုတမာရိကိုပဲတမာရိအာအကောင်အာအသေး လိုက်ပြီးတော့ပထမဇန်ဒုတိယဇန်တတိယဇန်စတုထဇန်လို့ခွဲကြတယ်။ကာမအာသေးတဲ့တမာတိစိတ်တည်ငြိမ်ရုံမျှကြတော့ပထမဇန်အဲ့ဒီတဲ့ပိုးပြီးတော့အာကောင်းလာတော့ဒုတိယဇန်အဲ့ဒီတဲ့ပိုးအာကောင်းလာတော့တတိယဇန်အဲ့ဒီတဲ့ပိုးပြီးတမာတိအာကောင်းလာတော့စတုထဇန်လို့အစဉ်စဉ် မြင်တဲ့စိတ်တည်ငြိမ်မှုအာကောင်းတဲ့သမာဓိရတယ်အဲ့ဒါသမထကမ္မထာအထုတ်တာဝိပဿနာကမ္မထာကတော့စိတ်တည်ငြိမ်မှုသမာဓိရဖို့တသက်မဟုတ်စိတ်တည်ငြိမ်မှုသမာဓိရတဲ့အတွက်တည်ငြိမ်မှုသမာဓိထဲမှာပါဝင် ဖြစ်ပွားတဲ့ အသိဉာဏ်ဝိပဿနာဉာဏ်အဲ့ဒီဝိပဿနာဉာဏ်နဲ့ယုံနဲ့နာမှာရှိတဲ့အနိစ္စဒုက္ခအနတ္တသဘောကိုသိဖို့ရှုတာအဲ့ဒီအနိစ္စဒုက္ခအနတ္တသဘောကိုသိတဲ့အခါကျတော့မသိလို့ဖြစ်ပေါ်နေတဲ့ကိလေသာတွေမဖြစ်ပေါ်တော့ဘူးငြိမ့်နေအဲ့ဒီဝိပဿနာဉာဏ်အစဉ်စဉ်တက်သွားလို့ဝိပဿနာဉာဏ်ကုံဆုံးတော့ မဲ့အသည်ဖူအသည်ခေါ်တဲ့မဲ့ညာဖူညာကိုရတယ်အဲ့ဒီမဲ့ညာရတဲ့အခါမဲ့ညာကလောဘဒေါသမောဟစတဲ့ကိလေသာတွေအမြစ်ပြပယ်တတ်ပြလိုက်တယ်အရိယသစ္စာ၄ပါးထိုးထွင်းသိမြင်တယ်အဲ့ဒီခါမှာဆင်းရဲငြိမ်းရာနိဗ္ဗာန်မျက်မှောက်ပြုတယ်ဒါဝိပဿနာရဲ့အဆုံးစွန်ရည်ရချက် လိုရင်တူတူချင်းချင်းဆိုရင်တော့သမထကမ္မထကစိတ်တည်ငြိမ်မှုရယုံမြရည်ရွယ်တယ်ဝိပဿနာကမ္မထကယုံနာတို့ရဲ့အနိစ္စဒုက္ခအနတ္တသဘောသိပြီးကိလေသာငြိမ်ဆင်းရဲငြိမ်ရာနိဗ္ဗာန်ကိုမျက်မှောက်ပြုဖို့ရည်ရွယ်တယ်အဲဒါလိုရည်ရွယ်ချက်ချင်း꽈တယ် ဂိုင်းလိုက်ဆိုပါစိတ်ဒီယုံမြရှုမှတ်ကသမထဘာဝနာစိတ်ဒီယုံမြရှုမှတ်ကသမထဘာဝနာ စိတ်တည်ယုံသာမကပါပဲနှဖြာယုံနာသိမြင်ရန်ရှုပြန်ဝိပဿနာစိတ်တည်ယုံသာမကပါပဲနှဖြာယုံနာသိမြင်ရန် ရှုပြန်ဝိပဿနာ ပဿနာကမ္မထာအာထုတ်တဲ့အခါကျတော့ဝိပဿနာဆိုတဲ့စကလုံးရဲ့အဓိပ္ပာယ်နဲ့လျော်ညီစွာပဲယုံနဲ့နာမရှိတဲ့အနိစ္စဒုက္ခအနတ္တသဘောကိုသိတဲ့အသိဉာဏ်လေးတဆင့်နဲ့တဆင့်ယဉ်တန်ယဉ်တန်ပြီးတော့နောက်ဆုံးမဲ့သည့်မဲ့ညာဘုံညာဆက်ရတယ်ဝိပဿနာဆိုတာဝိ ပတနာဝိကဝိဝိဒေနအနိစ္စရိအာကာရေနအနိစ္စအစရည်သောအမျိုးအမျိုးမျိုးသောအချင်းရာဖြင့်ပတ္တနာကပတ္တတိတိယုံနဲ့နံကိုရှုတတ်သောကြောင့်ဝိပဿနာဝိပဿနာမိဝိဆိုတာအမျိုးမျိုးသောသဘောတဲ့ အဲ့ဒီအမျိုးမျိုးသောသဘောကအများကြီးမဟုတ်ဘူးသုံးခုအနိစ္စသဘောဒုက္ခသဘောအနတ္တသဘောပတ္တနာကရှုတည်တဲ့ညာဒါကြောင့်ဝိပဿနာဆိုတာအနိစ္စဒုက္ခအနတ္တသဘောသုံးမျိုးတို့ကိုရှုသိသောဉာဏ်ကိုဝိပဿနာလို့ခေါ်တယ်။အနိစ္စဖြစ်ဖြစ်ပြီးပြက်ပြက်သွားလို့မတည်မြဲတဲ့သဘောဒုက္ခဖြစ်ပြက်မပြတ်နှိမ့်ဆက်လို့ဆင်းရဲတဲ့သဘော အနတ္တတည်မြဲနေတဲ့အသက်ဝိညာဉ်ပုဂ္ဂိုလ်တ attva အတ္တမဟုတ်တဲ့သဘောတ attva ရဲ့ခန္ဓာကိုယ်မှာပေါင်းစုပါဝင်တဲ့ရုပ်အစုရောစိတ်နာစုရောကြာရှည်တည်မြဲနေတာမဟုတ်ဘူးအခုဖြစ်အခုပြတ်တာပဲဒါကြောင့်အများယူဆထားတဲ့ကြာရှည်တည်မြဲနေတဲ့အသက်ဆိုတာ ရုပ်လည်းမဟုတ်ဘူးနာမ်လည်းမဟုတ်ဘူးရုပ်နာမ်မှတပါးလည်းသိချာမရှိဘူးအများယူဆထားတဲ့အမြဲတမ်းတည်မြဲနေတဲ့ဝိညာဉ်လေးဆိုတာရုပ်လည်းဝိညာဉ်မဟုတ်ဘူးနာမ်လည်းဝိညာဉ်မဟုတ်ဘူးရုပ်နာမ်မှတပါးလည်းပဲဝိညာဉ်ဆိုတာလေးသိချာမရှိဘူးတတ္တဝရဲ့တဏ္ဍာမှာစုပေါင်းပါဝင်တာယုံနဲ့နာမ်ပဲရှိတယ်အဲ့ဒီယုံနဲ့နာမ်ကလည်းဖြစ်ချီပြည့်ချီနဲ့ ခဏမစဲတသက်သက်ဖြစ်ပြနေတာဖြစ်တဲ့တည်းတည်မြဲနေတာမဟုတ်ဘူးဒါကြောင့်တည်မြဲနေတယ်ဆိုတော့အသက်တည်မြဲနေတယ်ဆိုတော့ဝိညာဉ်ဆိုတာမရှိဘူးအဲ့ဒီအသက်ဝိညာဉ်ကိုပါဠိမှာအတ္တလို့ခေါ်တယ်ဟိန္ဒီကတော့အာတ္တမလို့ခေါ်တယ်အခေါ်ကွဲတာပဲအသက်ရဲ့ဝိညာဉ်ရဲ့အတ္တရဲ့အာတ္တမရဲ့အဓိပ္ပာယ်တူတူပဲ ဒါကြောင့်တည်မြဲနေတဲ့အသက်ဝိညာဉ်မရှိအတ္တမရှိတဲ့အတွက်အနတ္တရုပ်လည်းတည်မြဲနေတဲ့အသက်ဝိညာဉ်အတ္တမဟုတ်စိတ်လည်းတည်မြဲနေတဲ့အသက်ဝိညာဉ်အတ္တမဟုတ်မပြတ်ဖြစ်ပြပြောင်းလဲနေတဲ့သဘောတွေမြပဲဒါကြောင့်သူတို့ဟာအတ္တမဟုတ်အနတ္တတွေအတ္တမဟုတ်တာကိုအနတ္တခေါ်တယ်အဲ့ဒီသဘောသုံးမျိုးဟာ ရုပ်တိုင်းနာတိုင်းမှာရှိတယ် ဒါကြောင့်ယုတ်တဏ္ဍနဲ့မှာရှိတဲ့ဒီသဘောသုံးမျိုးကိုသိအောင်ရှုတာကိုဝိပဿနာလို့ခေါ်တယ်။သိတယ်ဆိုတာကိုယ်တွေ့ဉာဏ်နဲ့တွေ့တွေ့သွားအောင်ရှုတာပြောတာ။သဘောတရားနဲ့သိတာပြောတာမဟုတ်ဘူး။စဉ္ညာစဉ်းစားသိတာပြောတာမဟုတ်ဘူး။စိတ်နဲ့စောင့်ကြည့်ရင်ကြည့်ရင်နဲ့ဖြစ်လာတာတွေ့လိုက်ပြောက်သွားတာတွေ့လိုက်ဖြစ်လာတာတွေ့လိုက်ပြောက်သွားတာတွေ့လိုက်ဒါကြောင့် မကောင်းတဲ့သဘောမတည်မြဲတဲ့သဘောတွေပဲလို့ဒီလိုဉာဏ်နဲ့တွေ့တွေ့သွားတာကိုသိတာလို့ပြောတာအဲ့ဒါဝိပဿနာဆိုတဲ့စကားလုံးရဲ့အဓိပ္ပာယ်ပဲကိုင်းလိုက်ဆိုဝိပဿနာဆိုသည်မှာယုံနံတို့၌ရှိသောအနိစ္စဒုက္ခ အနတ္တသဘောတို့ကိုရှုသိသောဉာဏ်ကိုခေါ်ပါသည် ဒီတော့အဲ့ဒါလို့ဖြစ်ဖြစ်ပြီးပြည့်ပြည့်သွားလို့မတည်မြဲတဲ့သဘောဖြစ်ပြမပြနှိမ့်ဆက်လို့ဆင်းရဲတဲ့သဘောတည်မြဲနေတဲ့အသက်ဝိညာဉ်ပုဂ္ဂိုလ်သတ္တဝါအတ္တမဟုတ်တဲ့သဘောအနိစ္စဒုက္ခအနတ္တသဘောတုံးမျိုးကိုသိဖို့ရာအတွက်ရုပ်ကိုတတိနဲ့စောင့်ကြည့်နေရနာမ်ကိုတတိနဲ့စောင့်ကြည့်နေရတယ် မပြတ်ဆောင်ကြည့်နေမှပဲသူရဲ့အရှိတဘာဝအမှန်တဘာဝကို ထိုးထွင်းသိတယ်မပြတ်ဆောင်မကြည့်ဘူးယံဖန်ယံခါမကြည့်ယံဖန်ယံခါမကြည့်ဘူးဆိုလို့ရှိရင်ကြည့်တဲ့တတိကအာသေးတဲ့အတွေ့စောင့်ကြည့်တဲ့တတိကအာသေးတဲ့အတွေ့ရုပ်ရဲ့အမှန်တဘာဝကိုထိုးထွင်းပြီးမသိနိုင်ဘူးနာမ်ရဲ့တဘာဝအမှန်တဘာဝထိုးထွင်းမသိနိုင်ဘူး ဒါကြောင့်မပြတ်စောင့်ကြည့်တော့စောင့်ကြည့်ပါများလာတဲ့အခါကျတော့စောင့်ကြည့်တဲ့စိတ်ရဲ့အင်အားကကောင်းလာတော့ရှူတိုင်းရှူတိုင်းရှူရရှူရအာယုံပေါ်မှာစိတ်ကတည်ငြိမ်လာအဲတည်ငြိမ်လာပြီဆိုရင်တော့တည်ငြိမ်တဲ့စိတ်ထဲမှာပါတဲ့အသိဉာဏ်ကထက်မြက်လာတော့အရှိတဘာဝဖြစ်ပေါ်လာတာလဲတွေးလိုက်တယ်ပြက်သွားတာလဲတွေးလိုက်တယ်နောက်တစ်ခုဖြစ်ပေါ်လာတယ်လဲတွေးလိုက်တယ် ပြတ်သွားတာလည်းတွေးလိုက်တယ်အဲ့ဒါလိုတွေးတာဟာဘာဝနာမယညာဝိပဿနာညာပေါ့တရားနာလို့စဖတ်လို့သိတာကတော့သုတမယညာကိုဟာကိုကြံစည်စဉ်းစားသိတာကတော့စိတ်ဓာမယညာအဲ့ဒီနှစ်ညာကတော့ဝိပဿနာညာမဟုတ်ဘူးစောင့်ကြည့်ရှုမှတ်တဲ့တတိမိမိတဏ္ဍမှာ တဖွာဖွာဖြစ်ပွားပြီးအင်္ဂအင်္ဂောင်းအာကောင်းနဲ့ရှုမှတ်မှုတတိတွေဖြစ်ပွားပြီးတော့တတိကမာနိပိသမာရိညာမှာဖြစ်ပွားလာအောင်လေ့ကျင့်ပွားများရင်ကတွေ့တွေ့သွားတာမှဘာဝနာမယဉာဏ်ဝိပဿနာဉာဏ်အဲဒါလို့ဉာဏ်ရဲ့ဆင်းတဲ့တွေ့သွားပြီဆိုလို့ရှိရဲ့တဉာဏ်တွေ့သွားပြီဆိုလို့ရှိရင် စိတ်ကပိုးစင်ကြဲသွားတယ်နောက်တညာသိသွားရင်ပိုးစင်ကြဲတယ်နောက်တညာသိသွားရင်ပိုးစင်ကြဲတယ်ဘာကြောင့်စင်ကြယ်တာလဲဆိုတော့ဉာဏ်တိုင်းဉာဏ်တိုင်းကတက်ဆိုင်ရာကိလေသာတွေကိုဒစိတ်ဒရေသာအားဖြင့်ပယ်ရှင်းပယ်ရှင်းသွားတာဝိပဿနာဉာဏ်ကတော့ဒစိတ်ဒရေသာအားဖြင့်တော့ပယ်နိုင်တယ်အပြည့်အစုံအကုန်မပယ်နိုင်ဘူး အရိယမဉ္ဇဉ်ကြရမှာပဲအပြည့်စုံအကုန်ပယ်နိုင်တယ်ဒါကြောင့်ဝိပဿနာဉာဏ်ကပယ်တာကိုကိလေသာပယ်တာကိုတရင်ကဗဟံပယ်တယ်လို့ခေါ်တယ်တရင်ကဗဟံပယ်တယ်ဆိုတာတစိတ်တရေသာပယ်တာပြောတာအရထဲမှာပြောသလိုခဏလေးပြောတာမဟုတ်ဘူးဒေနာဒေနာကုသလင်္ကေနာတတတတ အကုသလေကရေတတပဟာနံရေငါပဟာနံဒေနဒေနကုသလင်ကေနထိုထိုကုသိုလ်တစိတ်တရေသာဖြင့်တတတတကုသလေကရေတအကုသလေကရေတတထိုထိုအကုသိုလ်တစိတ်တရေသာကိုပဟာနံပယ်ခြင်းကိုတရေငါပဟာနံတရေငါပဟာနံလို့ခေါ်တယ်ကုသိုလ်တစိတ်တရေသာနဲ့အကုသိုလ်တစိတ်တရေသာကိုပယ်တာတရေငါပဟာအရိယမေညာက လောဘဒေါသမောဟကိလေသာပယ်ရာကြတော့တစိတ်ဒရိသပယ်ရာမဟုတ်ဘူးအပြည့်အစုံအမြင့်ပြတ်ပယ်လိုက်တယ်အမြင့်ဆိုတာအနုတယပေါ့ကိလေသာရဲ့မျိုးစိတ်မျိုးစိတ်ပါအရိယာမဉ္ဇဏ်ကပယ်လိုက်တယ်ပယ်လိုက်တော့နောက်ထပ်ဒီကိလေသာပြန်ပြီးအပင်မပေါက်တော့မပင်မပေါက်တော့အဲ့ဒါကိုသမုတ်စေရာပဟံလို့ခေါ်တယ်အမြင့်ပြတ်ပယ်လိုက်တယ် အဲအမြင့်ပြပယ်တယ်ဆိုတာကအရိယမဉဏ်ကမှပယ်နိုင်တယ်ဝိပဿနာဉာဏ်ကတော့တသိတ္တိသတသိတ္တိသပဲပယ်နိုင်တယ်ဝိပဿနာဉာဏ်ကတော့အပြည့်စုံအမြင့်ပြအနုတ္တိယပါမကြံပယ်တယ်အဲဒါလို့တဆင်းနဲ့တဆင်းပယ်ပယ်သွားတဲ့အခါကျတော့ကိလေသာကပိုးပိုးစင်ကြဲသွားတော့ဝိပဿနာ အောက်ခြေစအားထုတ်တဲ့အချိန်ကနေပြီးတော့တရားရသွားသည့်ယထိမဉ္ဇဏ်ဘုဉ္ဇဏ်နိဗ္ဗာန်ရသွားသည့်ယထိစင်ကြယ်မှုကိုခုနှစ်ဆင့်လို့ရဟန်းကသတ်မှတ်ပြီးပေးထားတယ်စင်ကြယ်မှုကိုခုနှစ်ဆင့်လို့ပေးထားတယ်အဲ့ဒါမြတ်စွာဘုရားကတော့ရထဝိနိတာသုတ်ဒေသနာတော်မှာ အဲ့ဒီခုနှစ်ဆင့်ကိုဟောထားခဲ့ရထဝိနိတသုတ်ရှေးကတော့ဒီမှာဟောဥပါတယ်အပြင်လည်းဟောဥပါတယ်တော့မဟောတာအဲတော်တော်ကြားသွားရထဝိနိတသုတ်ကိုဘုန်းကြီးတို့ကမင်းရင်ခொနစီတရားတော်ဆိုပြီးတော့အဲဒါလိုဟောပါတယ်ဒါအဲ့ဒီသဘောလေးကိုဒီမှာနည်းနည်းလေးပဲပြောရအောင် အဲ့ဒီစင်ကြယ်မှု90ဆင့်ရှိတယ်စင်ကြယ်မှုကိုဝိသုဒ္ဓိလို့ခေါ်တယ်ဝိသုဒ္ဓိလို့ခေါ်တယ်90ဆင့်ရှိတယ်နံပါတ်1ကတရားအထုံးမဲ့ကြံရင်သီလစင်ကြယ်အောင်စောင့်ထိန်ရတယ်သီလကကိုယ်နဲ့နှုတ်အပြစ်ကင်းစင်ကြယ်နေအောင်စောင့်ထိန်ပေးတယ် မကောင်းတာအပြစ်မကင်းတာမလုံမိအောင်မကောင်းတာအပြစ်မကင်းတာမပြောမိအောင်စောင့်စည်းထိမ့်သိမ့်တာသီလပဲအဲဒါလို့သီလစင်ကြယ်အောင်စောင့်ထိမ့်ပြီဆိုရင်မိမိရဲ့ကိုမှုနှုတ်မှုကိုပြန်စင်ကြယ်စဉ်းစားမိရဲ့စင်ကြယ်တာအပြစ်ကင်းတာတွေကြီးတွေ့တဲ့အခါကျတော့စိတ်ထဲမှာပျော်တယ် ဝမ်းသာတယ်အေးငါမကောင်းတာမလုပ်ခဲ့မိဘူးမကောင်းတာမပြောခဲ့မိဘူးကောင်းတာတွေပဲပြောမိလုပ်မိတယ်ဝမ်းသာတယ်ပြောတယ်အဲ့ဒီဝမ်းသာတယ်ပြောတဲ့အတွက်နှစ်သိမ့်မှုပီတိတွေလည်းဖြစ်တယ်ကိုယ်ရဲ့ကိုမှုတော့မှုစင်ကြဲနေလို့အဲ့ဒါလို့ဆိုလို့ရှိရင်တရားရှုမှတ်တဲ့အခါမှာစိတ်တည်ငြိမ်မှုမြန်မြန်ရလွယ်တယ်။ဘာကြောင့်လဲဆိုတော့ပြောပြီးတော့စိတ်က တည်ငြိမ်အေးချမ်းပြီးနှစ်သိမ့်ဝမ်းမြောက်မှုတွေဖြစ်နေလို့အဲဒါလို့ဆိုလို့ရှိရင်စိတ်တည်ငြိမ်မှုတမာရိမြန်မြန်ရလွယ်တယ်ဒါကြောင့်အခြေခံအားဖြင့်သီလစင်ကြယ်အောင်ဆောင်ထင်းရတယ်အဲ့ဒါကိုသီလဝိသုဒ္ဓိလို့ခေါ်တယ်သီလစင်ကြယ်အောင်ဆောင်ထင်းခြင်းသီလစင်ကြယ်ခြင်းအဲသီလစင်ကြယ်ပြီဆိုရင်တော့ မိမိကိုယ်နှုတ်ကအပြစ်ကင်းနေတဲ့အတွက်အာထုတ်တဲ့အခါသမာဓိရဖို့ရမခဲရတော့ဘူးလွယ်သွားပြီအဲဒါလို့အာထုတ်လို့စိတ်ကတဖြည်းဖြည်းတဖြည်းဖြည်းတည်ငြိမ်ရာကနေပြီးနောက်ဆုံးမှအထွက်အလွယ်နဲသွားပြီးတော့အရှုခံရုပ်အာယုံနာအာယုံမှာပဲပဲစိတ်ကတည်ငြိမ်တာများလာတဲ့အခါကျတော့စိတ်ဟာကြည်လင်ငြိမ်ချမ်းအေးမြလာ အဲ့ဒီအခါမှာစိတ်ထဲမှာလောဘဒေါသစတဲ့ကိလေသာတွေရောကာမိသန္တာនិဝရဏပြာပါဒនិဝရဏဆိုတဲ့និဝရဏတွေရောမရှိတော့ဘာကြောင့်လဲဆိုတော့ရှူတိုင်းရှူတိုင်းအရှုခံရုပ်ပေါ်မှာစိတ်ကတည်ငြိမ်နေရှူတိုင်းရှူတိုင်းအရှုခံနာမ်ပေါ်မှာစိတ်ကတည်ငြိမ်နေတော့စိတ်ကကိလေသာဖြစ်เสียនិဝရဏဖြစ်เสียအပြင်ကိုမထွက်တဲ့အတွက်အဲ့ဒီတည်ငြိမ်တဲ့စိတ်ထဲမှာ ကာမိဆန္ဒဆိုင်တဲ့နိဝရဏတွေလည်းမရှိလောဘဆိုင်တဲ့ကိလေသာတွေလည်းမရှိတော့စိတ်ဟာရှုစိတ်တက်တက်ပဲစင်ကြဲနေတယ်အဲ့ဒါကို စိတ်တဝိတုဒ္ဓိခေါ်တယ်အဲ့ဒီရှုစိတ်တက်တက်စင်ကြဲနေတာဘယ်အခါမှလဲဆိုတော့ဝိပဿနာခဏိကသမารီအားကောင်းနေတဲ့အခါမှာတဲ့ ရုပ်ကိုရှုနာမ်ကိုရှုရှုတိုင်းရှုတိုင်းအပြင်မထွက်ဘဲနဲ့အဲ့ဒီအရှုခံရုပ်နာမ်ပေါ်မှာပဲဖြတ်ခနဲ့ဖြတ်ခနဲ့တီးပြီးတော့အဲ့ဒီတည်ငြိမ်မှုတစ်ဆက်တစ်ဆက်တည်းဖြစ်သွားတော့အဲ့ဒါပဗန္ဒသမာဓိအဆက်မပြတ်တဲ့သမာဓိဖြစ်သွားတဲ့အခါကျတော့ဒီခဏမြခဏမြတည်တဲ့သမာဓိကလည်းအားကောင်းသွားတယ်ခဏိကသမာဓိအတူအားကောင်းပြီဆိုလို့ရှိရင်သူ့ထဲမှာနိဝရဏလည်းမဝင်နိုင်ဘူးကိလေသာမဝင်နိုင်ဘူး ဝင်နိုင်တော့ဘူးဆိုရင်ဒီစိတ်ဟာစင်ကြဲနေတယ်အဲ့ဒါစိတ်တဝိသုဒ္ဓိစိတ်တည်ငြိမ်မှုအာကောင်းတော့စိတ်စင်ကြဲတယ်တည်ငြိမ်မှုအာမကောင်းရင်မစင်ကြဲဘူးအဲ့ဒါလို့စင်ကြဲပြီဆိုလို့ရှိရင်တော့ဓာမြမှာတန်ကြီးပေနေလို့တန်ကြီးတွေတွေးပြလိုက်လို့တန်ကြီးပြောင်းသွားပြီဆိုတဲ့အခါကျတော့ထက်လာသလို့ ကိလေသာအငြိအကျေနိဝရဏအငြိအကျေရှိနေတော့မှ မထက်တဲ့အသိဉာဏ်ဟာကိလေသာနိဝရဏတွေမရှိတော့လို့ဖြူစင်စင်ကြဲသွားတဲ့အခါကျတော့အဲ့ဒီတည်ငြိမ်တဲ့စိတ်နဲ့အတူဖြစ်တဲ့အသိဉာဏ်ကထက်လာတယ်အဲ့ဒါလို့ထက်လာတဲ့အတွက်ပဲစိတ်စင်ကြဲပြီဆိုတော့ ရုပ်ရဲ့သဘာဝနာမ်ရဲ့သဘာဝစပြီးသိလာတယ်ပထမတော့ယုံနဲ့နာနဲ့အရှုခံယုတ်ကတခြားရှုတဲ့စိတ်ကတခြားအရှုခံစိတ်ကတခြားရှုတဲ့စိတ်ကတခြားစသည်ဖြင့်ကွဲပြားသေးတယ်နောက်ကြတော့ယုံနာတို့ရဲ့သဘာဝလက္ခဏာတွေသိလာတယ်ပထဝီရဲ့သဘာဝလက္ခဏာဆိုတာခဲမှကျန်တဲ့နူးညံ့တဲ့သဘောတွေတွေ့လာတယ် အဘောရဲ့သဘာဝလက္ခဏာဆိုတာယုံစည်းဖွဲ့စည်းတဲ့သဘောတွေတွေ့လာတေဇောရဲ့သဘာဝလက္ခဏာပြူအေးပေသဘောတွေတွေ့လာတယ်ပူအေးနှွေးသဘောတွေဝါယောရဲ့သဘာဝလက္ခဏာဆိုတာထောက်ထားကန်ထားလှုပ်ရှားရွေးရှားနေတဲ့သဘာဝဒါတွေသိလာတယ်အဲဒါလိုသိလာတော့နာမရူပပြိစေရညာနာယုတ်ပိုင်းခြားသိတဲ့ညာအဲဒါလိုသိပြီဆိုတော့ ဓာတ်ထိ တွေ့ပြီးသိနေတာကပူသဘောအေးသဘောသိတယ်ခမကြမ်းတမ်းနူးညံ့သဘောသိတယ်လှုပ်ရှားရွေရှားနေတဲ့သဘောပဲသိတယ်ဖောင်းနာပိန်နာရှုတယ်ဆိုလို့ရှင်လည်းဖောင်းမှုတွေအစဉ်စဉ်လှုပ်ရှားရွေရှားသွားတာမိမှုတွေအစဉ်စဉ်လှုပ်ရှားရွေရှားသွားတာဒါတွေတွေ့တယ်တွေ့နေတော့အဲ့ဒါတွေကို ပုဂ္ဂိုလ်သတ္တဝါငါလို့မယူဆတော့ပုဂ္ဂိုလ်သတ္တဝါငါလို့မယူဆတော့ အဲ့ဒါလို့မသိခင်ကပုဂ္ဂိုလ်ပဲတ attva ပဲလို့ယူဆထားတဲ့အယူအဆမှားသက္ကာယဒိဋ္ဌိအတ္တဒိဋ္ဌိအဲ့ဒီအတိမအမြင်မှာစင်ကြဲသွားတယ်တဲ့နာယုတ်ပိုင်းခြားသိတဲ့အခါကျတော့အဲ့ဒါကြောင့်မလို့အဲ့ဒီအဆင့်ကိုဒိဋ္ဌိဝိသုဒ္ဓိတဲ့အတိမအမြင်မှာစင်ကြဲသွားတယ်ယုံနဲ့နံကိုပိုင်းပိုင်းခြားခြားခွဲခွဲခြားခြားသိလေလို့ ဒိဋ္ဌိဝိတ္တုနောက်ဆက်အထုတ်တဲ့အခါကျတော့အရှုကယုတ်အရှုကနာရှုတိုင်းရှုတိုင်းကိုယ်တမာရီကအားကောင်းလာတော့ခြေတော့လှမ်းမဲ့ကြရင် မလှမ်းခင်လှမ်းကျင်တဲ့စိတ်ကလေးဖြစ်တာသိတယ်ပြီးတော့မှလှမ်းသွားတာသိတယ်ခြေတော့ ကြွမဲ့ကြံမကြွခင်ကြွစဉ်စိတ်ကလေးဖြစ်တာသိတယ်ပြီးတော့မှကြွသွားတာသိတယ်နေရာကထမဲ့ကြရင်မထခင်ထခြင်းတဲ့စိတ်ကလေးဖြစ်တာသိတယ်ပြီးမှထတာသိတယ်ထိုင်မဲ့ကြရင်လည်းမထိုင်ခင် ထိုင်ခြင်းတဲ့စိတ်ဖြစ်တာသိတယ်ထိုင်တာပြီးမှသိတယ်အဲ့ဒီလိုဖြင့်အစာရှိပြီဖြင့်ပြုလုပ်ခြင်းတဲ့စိတ်နဲ့နောက်ကပြုလုပ်တဲ့အမှုအရာခွဲခြားပြီးသိလာကြွခြင်းနဲ့ ကြွခြင်းစိတ်သိတယ်ကြွားတယ်ခြေထောက်ကြွားတော့သိတယ်လှမ်းခြင်းနဲ့လှမ်းခြင်းနဲ့စိတ်သိတယ်လှမ်းတယ်ခြေထောက်လှမ်းတော့သိတယ်ခြားခြင်းနဲ့ခြားခြင်းနဲ့စိတ်သိတယ်ခြားတယ်ခြေထောက်ခြားတာသိတယ်ထို့တူပဲဥချတဲ့အခါမှာလည်းဥချခြင်းနဲ့ဥချခြင်းနဲ့စိတ်သိတယ်ပြီးတော့မှတရွေ့ရွေ့ဥချတယ်ဥချတယ်ဥချတယ်ဥချလိုက်တာသိတယ်ရွေ့ရွေ့ရွေ့ရွေ့သွားတာ အောက်ဘက်ထိလို့နှစ်ဖူးနဲ့ကြမ်းနဲ့ထိတော့လည်းပဲထိတာတွေ့တယ်ပြန်ကောင်းမာရင်တော့မာရင်တဲ့စိတ်ကလေးဖြစ်တာတွေ့တယ်မာရင်တယ်လို့ရှုလိုက်တယ်ပြီးတော့မာတယ်မာတယ်လို့ခေါင်းမသွားရွေ့သွားတာရှုတယ်အဲ့ဒါလို့ဖြစ်ရှုနိုင်လာတဲ့အခါကျတော့နောက်ရှုခြင်းစိတ်ကြောင့်ခြင်းစိတ်ကြောင့်ပြုလုပ်ခြင်းစိတ်ကြောင့်ပြုလုပ်မှုတွေဖြစ်တယ် ကြွားခြင်းစိတ်ကြောင့်ကြွားတာဖြစ်တယ်လှမ်းခြင်းစိတ်ကြောင့်လှမ်းတာဖြစ်တယ်ကိုယ်ခြင်းစိတ်ကြောင့်ကိုယ်တာဖြစ်တယ်ဆန့်ခြင်းစိတ်ကြောင့်ဆန့်တာဖြစ်တယ်စသည်ဖြင့်ခြင်းစိတ်နံတရားကအကြောင်းနောက်ကပြုမှုလှုပ်ရှားမှုတွေရုပ်တရားတွေကအကျိုးလို့အကြောင်းအကျိုးပိုင်းခြားသိလာတယ်တခါရှုတဲ့အခါမှာလည်းအရှုခံဖောင်းမှုရှိလို့ဖောင်းနေလို့ရှုသိစိတ်ဖြစ်တာပဲအရှုခံပိန်မှုရှိလို့ပိန်ပိန်နေလို့ရှုသိစိတ်ဖြစ်တာပဲလို့ အာယုံကအကြောင်းတရားရှုစိတ်ကအကျိုးတရားအနေနဲ့အကြောင်းအကျိုးသိလာပြန်တယ်အဲ့ဒါလိုသိလာတဲ့အခါကျတော့ရှုတိုင်းရှုတိုင်းအကြောင်းနဲ့အကျိုးမျှပဲလို့သဘောပေါက်တဲ့အခါကျတော့တကယ်တော့ပုဂ္ဂိုလ်သတ္တဝါဆိုတာမရှိပါလားသူအကြောင်းကြောင့်သူအကျိုးဖြစ်နေတဲ့သဘာဝမျှပါလားလို့သိလာတဲ့အခါကျတော့ပုဂ္ဂိုလ်သတ္တဝါအသက်ဝိညာဉ်အတ္တဆိုတာ မုတ်ချမရှိဘူးအကြောင်းအကျိုးဆက်ဆက်ဖြစ်နေတဲ့သဘောမျှပဲလို့ဉာဏ်ထဲမှာရှင်းသွားအဲ့လိုရှင်းသွားတဲ့အခါကျတော့အရင်ကအသက်ကလေးများရှိလေသေးသလားဝိညာဉ်လေးများဆိုတာများရှိသလားအတ္တဆိုတာရှိသလားပုဂ္ဂိုလ်တ attva ဆိုတာရှိသလားဆိုတဲ့ယုံမှားတန်မြာခေါ်တဲ့ကင်္ခါတွေရှေးကရှိတာတွေအခုတခါတည်းရှင်းသွားတယ်ဒါတွေမရှိဘူးထင်းနေကြတာ တကယ်တော့အကြောင်းနဲ့အကျိုးဆက်ဆက်ဖြစ်ပေါ်နေတဲ့ရုပ်သဘောနာမ်သဘောမျှတာရှိတာပဲလို့ဆုံးပြတ်လိုက်နိုင်တော့အခုနပြောတဲ့ယုံမှားတန်လျာတွေရှိများရှိလေသလားရှိများရှိလေသလားဆိုတဲ့ယုံမှားတန်လျာတွေပျောက်သွားတော့ဒီအကြောင်းအကျိုးသိတဲ့ဉာဏ်ပစ္စယပရိကဉာဏ်နေရာကိုကင်္ခာဝိတရဏဝိတ္တိလို့ခေါ်တာ ကင်ခာယုံမတန်တရားကိုဝိတရဏလွန်မြောက်သောအဖြစ်ဝိသုဒ္ဓိစင်ကြဲသွားတယ်ဒီမြဲနေတဲ့အသက်ဝိညာဉ်ရှိလေသလားဒီမြဲနေတဲ့ပုဂ္ဂိုလ်သတ္တဝါရှိလေသလားမရှိဘူးလားဆိုတဲ့ယုံမှားကိုဒီနေရာကြတော့မရှိတော့ဘူးတဲ့အလုံးဟာအကြောင်းကြောင့်အကျိုးဆက်ဆက်ဖြစ်ပေါ်နေတဲ့သဘောမျှပဲလို့ကိုယ်တွေ့တွေ့ပြီးတော့သိလိုက်တဲ့အတွက်ဒါကြောင့် အဲ့ဒီယုံမတန်လျာကင်းသွားတော့ကင်ခာဝိတရဏဝိတုဒ္ဓိယုံမတန်လျာလွန်မြောက်သောအဖြစ်စင်ကြဲသွားတယ်အသိမြင်စင်ကြဲသွားတယ်အဲစင်ကြဲမှု ခုပြောလာတာဘယ်နှဆင့်ရှိသွားတော့နံပါတ်1ကဘာတော့နှစ်က3က လေးကအဲ့ဒါခတ်တုတ်တုတ်ပဲဆက်ပြီးကြောပြီးပြောရအဲ့ဒီကနေပြီးဆက်အထုတ်တဲ့အခါကျတော့နာမှုခြင်းမှုကိုင်းမှုဆိုရယ်ခင်မှုဆိုရယ်ဝေဒနာတွေကလည်းပိုးပိုးတွေ့လာတယ်ပြီးတော့ပိုးပိုးတွေ့လာသလောက်ရှုအားကလည်းပိုးအားကောင်းလာတယ်တမာရီကလည်းပိုးအားကောင်းလာတယ်အားကောင်းလာတဲ့ခါကျတော့ ဖြစ်ပေါ်ကြီးပြောက်သွားတာလည်းပဲရှင်းရှင်းတွေ့တယ်ဖြစ်ပြမပြနှိမ့်ဆက်တဲ့သဘောလည်းရှင်းရှင်းတွေ့တယ်နာမှုကျင်မှုကိုင်းမှုခဲမှုတွေရဲ့နှိမ့်ဆက်တဲ့သဘောလည်းရှင်းရှင်းတွေ့တယ်ဒါကြောင့်မို့လို့ကိုယ်အလိုတိုင်းမဖြစ်ဘူးသူ့တဘာဝအတိုင်းဖြစ်နေတာပဲဆိုတော့အနတ္တသဘောတွေလည်းရှင်းရှင်းလင်းလင်းတွေ့တယ်အဲ့ဒီကဆက်အာထုတ်တဲ့ခါကျဘုသမารီအာကောင်းလာတော့ နာရကျင်နာတွေလည်းရောရောရောရောသွားပြီးတော့တဖြည်းဖြည်းပိုးပိုးမှတ်ကောင်းလာပြီးသမားကြီးလည်းကောင်းလာရှုလို့လည်းကောင်းလာတဲ့ခါကျနောက်တဖြည်းဖြည်းအမတန်ကောင်းတဲ့အချိန်တွေရောက်တော့အဲ့ဒီခါမှာအလေးရောင်လည်းတွေးတယ်တွေးတတ်တယ်ပျော်နေတာလည်းတွေးတတ်တယ်ဝမ်းသာနေတာလည်းတွေးတတ်တယ်ကြည်နူးနှစ်သိမ့်ငြိမ်းအေးနေတာလည်းတွေးတတ်တယ်ရှူတိုင်းရှူတိုင်းရှင်းကနေရှင်းကနေသိသွားတဲ့သဘောလည်းတွေးတတ်တယ်။ မယုံမလွန်တဲ့ဝီရိယခေါ်တဲ့အလွန်ကြီးပြင်းပြင်းထန်ထန်ကြီးအထုတ်တာလည်းမဟုတ်ဘူးမအမထုတ်ဒီနေ့ရှုမှတ်သွားတဲ့ဝီရိယကိုလည်းဗတ်တွေးတယ်အစာရှိသည်ဖြင့်အကောင်းနေအဲ့ဒီနေရာတွေးလို့မလို့အဲ့ဒီနေရာရောက်တဲ့အခါယောဂီကငါတော့ဒီလောက်ချမ်းသာနေတာနိဗ္ဗာန်ရောက်ပါပြီထင်ပါရဲ့လို့တောင်းဖြစ်ကောင်းဖြစ်တတ်တယ်တဲ့အဲ့ဒါအဲ့ဒီနေရာဟာ မဟုတ်သေးဘူးတဲ့လမ်းတစ်ဝက်ပဲရှိသေးတယ်တဲ့ဒါကြောင့်မလို့အဲ့ဒီနေရာကအကောင်းနေကိုဝိပဿနုပကိလေသလို့ခေါ်တယ်ဝိပဿနာရဲ့အညစ်အကြေး10မျိုးတဲ့ညစ်အကြေး10မျိုးဒီတော့အဲ့ဒါတွေကို ရှုမှတ်မှပဲဒီပေါ်မှာညှိပြီးတော့မနေတယ်ညှိနေရင်တော့ဒီနေရာရပ်နေတော့အဲရှုမှတ်တဲ့အခါကျတော့ဓာတ်တွေလွန်းလွန်သွားတယ်ပျောက်ပျောက်သွားတယ်ပျောက်ပျောက်သွားပြီဆိုတော့မညှိတော့အထက်ဘက်ညံနေရောက်ရောက်သွားတယ်အဲ့ဒီခါမှာဒီအကောင်းလေးတွေဟာလမ်းတစ်ဝက်ပဲရှိသေးတယ်အဲ့ဒါကိုမရှုမှတ်ဖ ೇನೆ တိတိုက်နေလို့ရှိရဖြင့်ငါလမ်းတစ်ဝက်နဲ့ပဲပြန်ရတော့မှာပဲ လိုရဲမရောက်တော့ဘူးအဲရှုမှတ်မှပဲရှေ့တိုးတက်မှာပဲလို့သဘောပေါက်ပြီးတော့ရှေ့တိုးတက်ပြီးတော့ရောက်အောင်ဆိုပြီးတော့ကောင်းတာတွေရှုမှတ်တယ်လင်းတော့လဲလင်းတာမြင်တယ်မြင်တယ်ရှုမှတ်တယ်နှစ်သိမ့်တော့နှစ်သိမ့်နဲ့ရှုမှတ်တယ်ပြောတော့ပြောတယ်ပြင်းတော့ပြောတော့ပြောတယ်ရှုမှတ်တယ်ကောင်းတော့ကောင်းတယ်ရှုမှတ်တယ်စသည်ဖြင့်အကုန်လုံးရှုမှတ်တဲ့အခါကျတော့အဲ့ဒီအကောင်၁၀ခုပေါ်မှာမညိတော့ပဲနဲ့ ရှေ့ကိုတိုးတက်ပြီးသွားတယ်အဲ့ဒီမှာရှေ့ကိုတိုးတက်သွားတော့အဲ့ဒီနေရာကိုဘာခေါ်လဲဆိုတော့လမ်းမလမ်းလမ်းမအသည့်အမြင် စင်ကြယ်ခြင်းလို့ခေါ်တယ်လမ်းမလမ်းမအသည့်အမြင်စင်ကြယ်ခြင်းမရှိပဲဒီအကောင်းတွေကိုသဘောကျပြီးတော့ตายရနေတာက လမ်းမပဲ ဒါတွေရှုမှတ်မှပဲရှေ့တိုးတက်မှာပဲလို့သိပြီးတော့ရှုမှတ်တာကလမ်းမှန်ပဲလို့အဲ့ဒီတိုင်းအသိအမြင်ရှင်းသွားပြီးတော့ရှင်းတဲ့အတိုင်းလည်းပဲရှုမှတ်တာကို အသိအမြင်စင်ကြယ်ခြင်းလို့ခေါ်တယ်လမ်းမှလမ်းမှအသိအမြင်စင်ကြယ်ခြင်းမက္ခမက္ခညာနာဒသနာဝိသုဒ္ဓိလို့ခေါ်တယ်အဲ့ဒါနဲ့ပဲ ဆက်ပြီးအာထုတ်တဲ့အခါကျတော့အကောင်းတွေကလွန်သွားတော့ဘာယာတတ်မဲ့မှုမရှိပဲနဲ့ရှူတိုင်းရှူတိုင်းရှင်းရှင်းလင်းလင်းသိသိသိသိသွားပြီးဖြစ်မှုပြမှုပိုးပြီးတော့တွေးလာတော့အဲ့ဒီကမှနေပြီးဆက်အာထုတ်တော့အပြက်တွေကြီးတွေးတာအပြစ်မျက်နှာစိုက်ပြီးဒါတွေတွေးလာတွေးလာပြီးတော့နောက်ဆုံးမှာရှုလို့ ဘာကိုပဲရှုရှုရှုတိုင်းရှုတိုင်းသိသိသိသိသွားပြီးတော့စိတ်ကတည်ငြိမ်တည်ငြိမ်နေပြီဘယ်ကမှစိတ်ကမထွက်တော့ပဲနဲ့ရှုလို့ကောင်းနေလို့ကောင်းထိုင်လို့ကောင်းတဲ့အခြေအနေရောက်သွားပြီးတော့အဲ့ဒီအထက်အနုလောမဉာဏ်ဆိုတာရောက်သွားတယ်အနုလောမဉာဏ်ဆိုတာဂုတ္တရပုဉာဏ်ရဲ့ရှေ့ကဉာဏ်အနုလောမဆိုတဲ့သဘောက တွေ့တဲ့ပြီးသားဝိပဿနာဉာဏ်နေနဲ့လဲလျော်ပြီးတော့နောက်တွေ့မဲ့ကုတ္တရကုမဉဏ်ဖူဉဏ်တို့နဲ့လဲလျော်တဲ့ဉာဏ်လို့ခေါ်တဲ့အနုလောမကျမ်းဂန်မှာတော့အနုလုံလို့ပဲခေါ်လိုက်တယ်ပရိကဥပ္ပစာအနုလုံလို့အဲ့လိုပဲခေါ်လိုက်တယ်အဲဒီမှာတော့အနုလောမဉာဏ်လို့ခေါ်လိုက်တယ်ဒီတော့အဲ့ဒီအခါကျတော့ ဒီအနုလောမညာရောက်ရင်နောက်ပြန်ပြီးတော့ကြာဖို့မရှိတော့သလောက်ဖြစ်သွားတယ်ဖြစ်သွားတော့ရှေ့ပဲတိုးတိုးတိုးတိုးတည်သွားတဲ့အခါကျတော့နောက်ကျတော့အနုလောမညာယွန်းလွန်းသွားပြီးတော့နေရာရောက်သွားတယ်ဒါကြောင့်အဲ့ဒီအနုလောမညာအထီကိုအကျင့်အသိအမြင်စင်ကြယ်ခြင်းပฏิပဒါညာနာတသနာဝိသုဒ္ဓိလို့ခေါ်တယ် အကျဉ်လန်းစဉ်အသည့်မြင်စင်ကြယ်ခြင်းနောက်ကကျင့်လာတာလည်းပဲတွေးလာပြီရှေ့ကညံနေနဲ့လည်းလျော်တာဖြစ်တဲ့အတွက်ရှေ့တို့လေရှေ့ရှေ့ကညံနေကိုရတော့မှဖြစ်တဲ့အတွက်သူကရှေ့ရောနောက်ရောလျော်တဲ့ညံဖြစ်လို့ဒီညံရောက်ပြီဆိုရင်တော့အသည့်မြင်ကအကျဉ်လန်းစဉ်ကစင်ကြဲသွားပြီတဲ့သေချာသွားပြီမကြခင်နေကြရောက်တော့မယ် နေကြရောက်ပြီဆိုတော့သွားကြရဲကနောက်ဆုတ်ဖို့သွားလာလားရှေ့တိုးဖို့သွားလာလားရှေ့တိုးလို့တိုးဖို့သွားတာဆိုတော့နေကြရောက်တော့နေကြစီယိုကနေပြီးတော့နောက်ဘက်ပြန်ခုံလိုက်မလားရှေ့ဘက်ခုံလိုက်မလားအဲ့ကြတော့ဘယ်ရောက်တော့ဟိုဘက်ရောက်တော့တော့မဟုတ်လားဒီဘက်မရောက်ဘူးဒီဘက်မှမခုံမဲနဲ့ဒီဘက် ပြန်ခုံရင်တော့ပုထုဇဉ်နယ်ထဲမရောက်ပြီဘူးလားဟိုဘက်ခုံချလိုက်တော့အရိယာနယ်ထဲရောက်သွားရောဟုတ်ကဲ့လားအရိယာနယ်ထဲရောက်သွားတယ်အဲ့ဒီနယ်ကြားဉာဏ်ကိုဂုတ္တရပုဉာဏ်လို့ခေါ်တယ်ဂုတ္တရပုဉာဏ်လို့ခေါ်တယ်အဲ့သူရှိကခုနပြောတဲ့အနုလောမဉာဏ်အထိကိုပฏิပဒါဉာဏဒသနာဝိသုဒ္ဓိ အကျင့်လန်းစဉ်အသိအမြင်စင်ကြယ်ခြင်းအဲ့ဒီအထီးဆိုလို့ရှိရင်တော့ဘယ်နှဆင်းရှိသွားပါလဲမဟမ်50ဆင်းလား60ဆင်းနော်ဒါနဲ့ခုနပြောတဲ့နေကြရောက်သွားတော့နေကြကနေပြီးဟိုဘက်ခုံလိုက်တာနဲ့အရိယာနေရဲရောက်တော့မဉ္ဇဏ်ဖြစ်သွားရော မဉ္ဇဉ်ဖြစ်တော့မဉ္ဇဉ်ကသက်ဆိုင်ရာကိလေသာကိုအမြစ်ပြရှင်းပြလိုက်တယ်စင်ကြဲသွားရောအဲ့ဒါကြတော့ညာနာဒသနာဝိတ္တုခေါ်တယ်ညာနာအတိဒသနာအမြင်ဝိတ္တုစင်ကြဲခြင်းညာနာဒသနာဝိတ္တုအတိအမြင်စင်ကြဲခြင်းမဉ္ဇဉ်ရသွားပြီအတိအမြင်စင်ကြဲပြီဆိုတော့နောက်ပြန်ကြအောင်မလား မကြတော့ဘူးစင်ကြယ်ပြီးတယ်ဆိုလို့ရှိရင်တော့နားဖို့ရှိတော့တာပေါ့ရှေ့ကအထုတ်လာတာလှုပ်လာတာတော်တော်ကြီးလှုပ်လာကြိုးစားလာတာဆိုတော့မဉဏ်ဖြစ်လို့အသိအမြင် စင်ကြယ်တော့ကိလေသာတတ်ခြင်းကိစ္စကပြီးသွားပြီဆိုတော့ဘာလို့ဖို့ပဲလို့တော့တယ်နားဖို့ပဲလို့တော့တယ်အဖိုးညာကြတော့နားလိုက်ပြီအဲ့ဒီနားတာကိုပဲဖိုးဝင်စားတယ်လို့ခေါ် လူရင်းကတော့နားပြီးဇိမ်ယူလိုက်တာဟုတ်လားဘာစိတ်တော့ဝိပဿနာဇိမ်ယူလိုက်တာနော်အဲ့ဒါဖို့စိတ်ပဲအဲ့ဒါအဲ့ဒီအတိအမြင်စင်ကြယ်တဲ့မဉ္ဇဏ်အထိဝိသုဒ္ဓိပဲနှစ်ပါးလဲ gain ပထမကပါတော့ ဒုတိယကတတိယကစတုထကပင်စမကမေဃမေဃညာနာဒသနာဝိသုဒ္ဓိမေဃမေဃလမ်းမလမ်းမှန်ကိုညာနာဒသနာ ညာနာသိဒသနာမြင်ဝိတ္တရိစင်ကြယ်ခြင်းလမ္မာလမ္မာအသိအမြင်အသိအမြင်စင်ကြယ်ခြင်းဟုတ်ကလား now သတ္တမဝိတ္တရိကပฏิပဒာညာနာဝိတ္တရိအတိအကျဉ်းလန်းစဉ်အတိအမြင်စင်ကြယ်ခြင်းစင်ကြယ်ပြီဆိုတော့ ဆက်သာအထုတ်ရင်ရှေ့ရောက်မလားနောက်ရောက်ရှေ့ရောက်ပါဘောအဲနောက်ဆုံးကြတော့နေကြကြော်မိတဲ့အခါကျတော့ဘဝိသုဒ္ဓိရောက်သွားညာနာတသနာဝိသုဒ္ဓိဆိုတာဘယ်ဟာလဲမဲ့ညာကိုပြောတာဟုတ်ကဲ့လားအတိအမြင်စင်ကြယ်ခြင်း gain လိုက်စစမ်းမှာ စင်ကြယ်ခြင်းခုနှစ်ပါးဝိတုဒ္ဓိများမှာသီလဝိတုဒ္ဓိသီလစင်ကြယ်ခြင်းစိတ်ဓာဝိတုဒ္ဓိစိတ်စင်ကြယ်ခြင်းဒိဋ္ဌိဝိတုဒ္ဓိအယူမှားစင်ကြယ်ခြင်း ကင်္ခာဝိတရဏဝိတုဒ္ဓိယုံမှားလွန်မြောက်သောအဖြစ်စင်ကြယ်ခြင်းမေဃမေဃညာနာဒသနဝိတုဒ္ဓိလမ်းမလမ်းမှအသည့်အမြင်စင်ကြယ်ခြင်းသ ပฏิပဒာညာနာဒသနာဝိသုဒ္ဓိအကျဉ်လန်းစဉ်အတိအမြင်စင်ကြယ်ခြင်းညာနာဒသနာဝိသုဒ္ဓိအတိအမြင်စင်ကြယ်ခြင်းဟုတ်ပြီလားခုနှစ်ခုစိတ်လားကင်ပြန်ကြည့်အောင် สิงเจจิงคนบา 我得靠边。 ကိုင်းမြန်မာမပါဘဲနဲ့ပါဠိကြီးဆိုကြည့်အောင်နေအောင်နေအောင်နေအောင်အစကစားမှာပေါ့စင်ကြယ်ခြင်းခုနှစ်ပါး ဖြစ်ပါသည်ယံဆို တခါ ထုတ်လာတာပြန်ပြီးတော့စစ်ဆေးကြည့်ရင်ငါဖြင့်ဘယ်ဝိသုဒ္ဓိအထိတော့သိကြတယ်လို့မပြောနိုင်ဘူးလားကိုဟာကိုကိုပဲသိတာမလားသူများကမသိဘူးဟုတ်ကဲ့လားအဲ့တော့ခုနှစ်ပါးလုံးကိုယ်တဏ္ဍာဖြစ်မှပဲအခြေလှမယ်မဟုတ်လား အဲဒါကြောင့်ခုနှစ်ပါးလုံးကုသနာဖြစ်အောင်ကြိုးကြိုးစားစားစူးစူးဆိုင်ဆိုင်စိတ်စိတ်ဆက်ဆက်စိတ်စိတ်ရှုမှတ်ပွားများအထောက်ကြခြင်းအပြင်သီလဝိသုဒ္ဓိစိတ်တဝိသုဒ္ဓိစသောဝိသုဒ္ဓိခုနှစ်ပါးမိမိတို့သန္တာမှာကြာရနာနာဖြစ်ပွားအောင်ကြိုးစားအထောက်နိုင်ကြလို့ နောက်ဆုံးဖြစ်တဲ့ညာဏဒသနဝိတ္တရိအထိစင်ကြယ်အောင်စွမ်းဆောင်နိုင်တဲ့ယောဂီများဖြစ်ကြပါစေ။